သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ပြာတုလဆန်း9ရက်2022ခုနှစ်ဇန်နဝါရီလ10ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သောတရားဒေသနာတော်ယသောတရာထေရီမဤပါရမီဘဝနှင့် နောက်ဆုံးနေ့ရက်များအပိုင်းတစ်ရတောတရာထေရီအပဒါနကျမ်းမှာရတောတရာထေရီရဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကို သူကိုယ်တိုင် ပြောဆိုခဲ့တဲ့မိန့်ကြားခဲ့တဲ့အတိုင်းမှတ်သားနာယူကြရမှာဖြစ်တယ်ကာထာပုတ်ပေါင်း90ကျော်နဲ့90ကျော်နဲ့ပြောပြခဲ့တဲ့အကြောင်းတရားတွေပဲရှစ်သောဒရဆိုတာရှစ်သောဆိုတာအချမ်းအရံကိုဒရ ဆောင်နိုင်သူလို့ရသောတရာပမာရီကြတော့ရသောတရားလို့ခေါ်ကြတယ်ပါဠိလိုကရသောတရရသောကအချမ်းရအကျော်စောတရကဆောင်းထားသူဆိုတဲ့အဓိပ္ပာယ်ရတယ်တဖန်တခြားနာမည်တွေလည်းရှိသေးတယ်ဗဒ္ဒကိစ္စနာ ဗတ္တကိစ္စနာဆိုတဲ့နာမည်နဲ့လည်းပဲယသောတရာထေရီမကိုခေါ်လေးရှိတယ်သာသနာမှာတော့ရှင်ရာဟုလာကိုဆွဲပြုပြီးတော့ရာဟုလာမာတာလို့လည်းခေါ်တယ်အဲ့လိုရာဟုလမာတာသို့မဟုတ်ဗတ္တကိစ္စနာ ရသောတရာဆိုရယ်အမည်ရတဲ့ဘုရားမြတ်စွာရဲ့ဖွာဘက်တော်တူဖြစ်တဲ့ထေရီမအကြောင်းပါပဲဘုရားမြတ်စွာနဲ့တနေ့တည်းတရက်တည်းမွေးဖွားတဲ့ဖွာဘက်တော် အာဘောကာယဆံရွှေကံအတူကောက်လောက်ထားတယ်အာကအာနန္ဒာလို့လည်းယူကြတယ်သို့တော့ကျန်တဲ့ကျန်ဆိုရအာနန္ဒာကမြတ်စွာဘုရားရဲ့ငဲတယ်လို့ဆိုတယ်ငဲတာပုံပြီးတဘာဝကြလောက်တယ်အာကို အာရောဟဏိယဟတ္ထိစီတော်ဆင်လို့ ရှုတဲ့ကြမ်းရှိတယ်ဘောကဘောရိပင်ကာကကာလူရယေမယကဒီရသောတရာထေရီမဆံကဆန္နဆန္နအမတ်မြင်ခံသောဆန္နရွှေကရွှေကြီးလေးလုံးကံကကန္တကမြင်တို့ ခွာဘက်တော်တွေကိုခုလိုမှတ်တမ်းပြုပြီးတော့ဆိုထားကြတယ်ပေါ့မြတ်စွာဘုရားနဲ့တနေ့တည်းတစ်ချိန်တည်းဖွာတဲ့ပုံကိုယ်တွေပေါ့နော်ဒါတွေကလည်းတချို့ကတော့လည်းတိုက်ဆိုင်မှုတွေပေါ့နော်တိုက်ဆိုင်မှုတွေပေါ့သို့တော့တနေ့တည်းတရက်တည်းမွေးပေမဲ့ကံခြင်းကလည်းတူတာမဟုတ်ပါရမီခြင်းကလည်းတူတာမဟုတ်ဘူးအလုံးကဖျားဖြစ်တာမှမဟုတ်တာ မွေးနေ့ချင်းတူတိုင်းလဲအလုံးတူတယ်လို့ပြောလို့မရလူတိုင်းလူတိုင်းမှာ တိုက်ဆိုင်မှုလေးတွေတော့ရှိတာပေါ့မွေးနေ့ချင်းတိုက်တဲ့အချိန်ချင်းတိုက်တဲ့ပုံကိုယ်တွေလည်းရှိမှာပဲဒါပေမဲ့ပတ်သက်မှုကရှိကြမှာရှိမှာတိုက်ဆိုင်တိုင်းပတ်သက်တာတော့မဟုတ်ဘူးပေါ့ပါရမီနဲ့ဆိုင်တယ်ပေါ့เนาะဒါ အဲ့ဒီမှာငငယ်တော့ကြားဘူးတယ်ဆရာတော်တစ်ပါးကဗာပြောတော့ဆိုပေရင်နေမယုံပါဘူးလို့ပြောတယ်ဘာလို့မယုံတာတော့ဆိုဖះနဲ့တနေတဲ့တစ်ချိန်နဲ့ဖွာဘက်တော်တွေမှာဖះတစ်ပါးသာလည်းဖះဖြစ်ပြီးတော့ကျန်တဲ့ပုဂ္ဂိုလ်တွေကဖះဖြစ်တာမဟုတ်ဘူးတဲ့ အဲ့တော့ဒီပေရိနက္ခရရင်ဆိုလို့ရှိရင်ဉာဏ်တဲ့ပုဂ္ဂိုလ်တွေလည်းဖျားဖျက်မှာပေါ့သူ့အယူဆကိုပြောတာနော်အဲ့တော့ဆရာတော်တစ်ပါးကပြောတော့ဆိုကိုရောပိယကြီးမရပဲနဲ့ရှောက်ပြောမနေနဲ့ပိယကြီးမရပဲနဲ့ပြောတယ်ဆိုတော့ဘုန်းကြီးဆိုတာပိယကြီးမရရင်ရှက်เสียဖြစ်မှာပေါ့နော်ကိုရောပိယကြီးမရပဲနဲ့ရှောက်မပြောနဲ့လို့ဆိုဟာ ပေကြီးမရပဲနဲ့ရှောက်ပြောတယ်ဆိုဘယ်လိုတော့ကိုလူပြောပါအောင်တကယ်ချင်းချင်းဆိုတော့ဟိုကပြောတယ်ပေကြီးတော့မဲ့ပါရမောလာ ပူရင်တံဘောရိတံပါရေဆိုတာဘောရိတံပါရဆိုတဲ့သဗ္ဗညုတဉာဏ်ကြီးရဖို့ရကုသိုလ်အဆောက်အဦတွေကိုဖြည့်ကျင့်တဲ့လူမှရမှာပေါ့ကျန်တဲ့ဖွာဘက်တော်တွေကပူရင်တံမှမရှိတာကိုတော့ဒီလောက်လေးတော့မသိဘူးလားလို့ အပြောခံရတဲ့နော်ဒါတွေးမယ်ဆိုရင်ဒီနှက်ခတ်နဲ့ဒီအချိန်ဒီနာရီမှမွေးရင် အကုန်လုံးဖြစ်ရမလို့တမန်အပြင်ပြောချင်တာဟုတ်နော်အဲ့တော့ဆိုလိုတာကတော့ကံနဲ့သက်ဆိုင်တယ်ပေါ့ကံမတူလို့ရှိရင်ကတော့အချိန်တူတော်လည်းပဲဒါတိုက်ဆိုင်မှုလို့ပဲပြောရမှာပေါ့နော် ရှသောတရာဆိုတာအလုံးသိကြပြီးသားဖြစ်သည့်အတိုင်းထေဝဒတ္တနဲ့မောင်နှမအရင်သုဘဗုဒ္ဓဘယင်ရဲ့သမီးတော်တပါးကောလိယသမီးတော်တပါးပဲ သုဘဗုဒ္ဓဆိုတာပေရောမာယာမဟာပဇာပတိကောရမီတို့ရဲ့မောင်းအရင်ပေါ့အဲ့ဒီကနေမွေးဖွားလာတဲ့တေဝဒတ္တနဲ့မောင်းနှမအရင်ရတော်တရာရသောဗျာနဲ့ဖွားပဲ့တော်ပါရမီဖြည့်ပဲ့ဆလန်းဇက်ွက်ဒီမှာအများကြီးဒီရတော်တရာဟာ လေးသိင်ချိန်နဲ့ကဘာတသိန်းနဲ့စောပြီးပေါ်ခဲ့တာဖြစ်တော့လည်းပဲပို့ပြီးတော့ထင်ရှားတာတော့လေးသိင်ချိန်နဲ့ကဘာတသိန်းတဲ့ကာလကဒီပင်ကရာမြတ်စွာဘုရားပွင့်တဲ့ချိန်မှာသူမိရာယသိအားဂျာပန်ရှစ်ပွင့်နဲ့ငါးပွင့်ဆက်ကပ်ပြီးဆူတောင်းခဲ့တဲ့သူမိတ်တာမျိုးသမီးပဲ။ တန်တရားဘဝကလေးကမြတ်စွာဘုရားရဲ့အလောင်းတော်ကိုတန်ရောစဉ်ရှိပြီးတော့လက်တွဲလာခဲ့တယ်လို့ပြောရမှာပေါ့နောက်ဆုံးဘဝထီအောင်မြတ်စွာဘုရားပေါ်မှာအလောင်းတော်ပေါ်မှာအလွန်ပဲအနုနာခံတယ်နောက်ဆုံးဘဝမှာလည်းအနုနာခံတယ်ပေါ့အဲ့လိုစိတ်ကောင်းရှိပြီးတော့ အမှန်တမ်းသိခဏချင်းခွင့်လွှတ်ခြင်းနဲ့ပါရမီဖြည့်ခဲ့တဲ့မြို့သမီးပဲအဲ့ဒီရသောတရာဟာဘုရားလောင်းတိုးထွက်သွားတဲ့အချိန်မှာဆိုရင်တော့ရာဟုလလေးဖွားပြေကစားပဲရာဟုလမွေးဖွားတဲ့ညမှာပဲဘုရားလောင်းတိုးထွက်သွားတာအဲ့ဒါနဲ့ပတ်သက်ပြီးတော့ ထေဝရတ်တို့ထေဝရတ်ရဲ့ဖခင်သုပ္ပဗုဒ္ဓအကြီးအကျယ်မကြည်မနှက်ဖြစ်တယ်ဒါလူသဘာဝပဲလေလူသဘာဝအရာထေဝတ္တကလည်းမကြည်နှက်ဘူးသုပ္ပဗုဒ္ဓဆိုတဲ့ရသောရရဲ့ဖခင် မေရမယာရဲ့ပေါင်းကလည်းမကြည်နှက်ဘူးတိဋ္ဌထမင်းသားအပေါ်မှာမကြည်နှက်ဘူးဘလို့မကြည်နှက်တာတော့ဆို ငါသမီးကလေးတယောက်နဲ့ပြစ်ထားခဲ့တယ်ပေါ့ဒါအရက်ပြောပြောမဆိုဒီတိုင်းပဲနော်သူ့ရဲ့သမီးကိုတောင်းမယူပဲနဲ့ကလေးတယောက်နဲ့ပြစ်ထားခဲ့ရမလားဒေဝရကလည်းအဲ့ဒါကိုအခဲမကြည့်ဘူးသုဗ္ဗဗုဒ္ဓကလည်းအခဲမကြည့်ဘူးသူတို့အနေနဲ့ကတော့ဒါဟောတရားမကြည့်ပြင်မှုပေါ့သူတို့အမြင်နဲ့ကြည့်မယ်ဆိုရင်တော့ လူ့တရားမကြည်ပြင်းတဲ့ပုဂ္ဂိုလ်တရားလို့မြင်တယ်သူသမီးကိုကလေးငယ်လေးတယောက်နဲ့ပြစ်ထားခဲ့တယ်ဆိုတော့စိတ်နာကြီးချက်ရှိတယ်နောက်တစ်ခုကတော့သူ့သားဒေဝတ္တကိုလည်းပဲအကြီးအကျယ်ရှမ်းသူ အဖြစ် တေဝဒတ္တရဲ့မကောင်းတဲ့ရင်တွေကိုလည်းဖះပြောတယ်ပေါ့။ဘာပြောတာတုံးဆိုအာပါယိကောတေဝဒတ္တောတေဝဒတ္တကတော့အပေကြမဲ့ကောင်းမဲနေရီကောတေဝဒတ္တောတေဝဒတ္တကငရဲကြမဲ့လူပဲ။ကပ္ပထောငရဲမှသူကဘာပလုံးခံရလိမ့်မယ်။အတေကိသောပြင်လို့မရတော့ဘူးလို့ဒီစကားတွေကလည်းပဲသဗ္ဗဗုဒ္ဓအနေနဲ့နာကြီးเสียဖြစ်တယ်ပေါ့ ဒါအကြီးကျယ်ဖြစ်တယ်ဒါလူသဘာဝအတိုင်းတွေးမယ်ဆိုရင်ဒါဟုတ်တယ်လေဒါကြီးမှပဲလေကိုယ်နဲ့ဆက်ဆက်တွေးကြည့်ရင်လူဆိုတာဒီလိုပဲတွေးမှာဒေဝတတကလည်းပဲနာကြီးတယ်သူနာကြီးတဲ့ထဲမှာသူ့အမကိုကလေးတယောက်နဲ့ပြစ်ထားခဲ့တယ်ဒါတခု သူသာသနာပေါ်ဝင်လာပါလေသူ့ကိုရန်လို့တဲ့နေရာမပေးဘူးသာရိပုတ္တမောက္ကလန်တို့ဒီပုံနာတွေပဲမြောက်စားနေတယ်တို့တကုမင်းတွေကိုတော့သူကမမြောက်စားဘူးဘုရားအကတဝကတို့ဘာလို့ပေးတာ ပုံနာတွေပဲလေရှင်သာရိပုတ္တလည်းပုံနာပဲရှင်မောက္ကလန်လည်းပုံနာပဲအမျိုးချင်းမတူကြဘူးလေအဲ့တော့ဘုရုဇင်တယောက်ရဲ့အမြင်ကဒီလိုပဲမြင်ပါပဲဒါမဆန်ဘူး ကို့အမျိုးပဲအားပေးစေခြင်းမှာပေါ့ဒါပုရုဇဉ်တွေ့ရတယ်လို့ပဲတွေ့ပါမြတ်စွာဘုရားကအဲ့လိုမဟုတ်ဘူးလေပါရမီဖြည့်လာတဲ့ပုဂ္ဂိုလ်ပဲလက်ရရန်တို့လက်ဝဲရန်တို့ပြီးလို့ရတာပါရမီခြင်းမတူ လူဆိုအဲ့ဒါထဲမစင်တာဘူးအမျိုးပဲကြီးမှာပဲနော်တော်တာမတော်တာမကြည့်ဘူးလူလူရဲ့သဘောအဲ့ဒါတွေအတွက်စိတ်နာကြီးတယ်နာကြီးတိုက်တာပဲဒါလဲ နောက်တစ်ခါအလားလာကောင်းတဲ့ကပိလုမှာအလားလာကောင်းတဲ့မင်းသားငယ်လေးရာဟုလလည်းကိုလည်းပဲအမွေလိုက်တောင်းတာတောင်းတာကရွှေအိုးဝေအိုးတွေပေးဖို့တောင်းတာအမွေပေးပါလို့တောင်းတာပေးလိုက်တော့ကရုံတုံးပြီးသင်္ကန်းဝတ်ပေးလိုက်တာဆိုတော့ဒါလည်းပုထုဇဉ်အမြင်နဲ့ကြည့်မယ်ဆိုလို့ရှိရင်တော့ မခံနိုင်ကြကြီးပဲဒါအလဲလိုချင်တာကရွှေအိုးနော်အမွေခံချင်တာရွှေအိုးငွေအိုးငွေကြေးတနာပေးတာကရုံတုံးပြီးသင်္ကန်းပတ်ပေးလိုက်တယ်ဆိုတော့ဒီရဟုတ်လားလေးရဲ့ဘွားဟာလည်းအညွန်ကျိုးသွားတယ်လို့ပုထုဇဉ်တွေကတော့လိုပဲထင်ပါဒါအမြင်ချင်းကမတူကြဘူးမြတ်စွာဘုရားကတော့ဖတ်လို့မြင်တာတော့ဆိုရင် ရာဟုလာတောင်းတဲ့အပွေကစိတ်ပင်ပန်းမှု စိတ်နှလုံးပူပန်မှုကြောင်းကြဖို့အတွက်တွေဖြစ်နေတယ်ဆင်းရဲဒုက္ခကို ဖြစ်ပေါ်စေတဲ့မွေတွေဖြစ်ဟုတ်တာပေါ့ရွှေတွေငွေတွေဆိုတာရရင်သာဝမ်းသာတာဒီရွှေတွေငွေတွေထဲရမယ်ပျောက်ဆုံးသွားမယ်ဆိုလို့ရှင်တော့ကဖြစ်ကြမယ် အန္တရာယ်ကြီးပဲစိတ်ကိုပူလောင်စေတတ်တဲ့အရာကြီးပဲဖြစ်တယ်အေးချမ်းမှုမရှိနိုင်ဘူးပတ်စံလောက်ချမ်းသာချမ်းသာချမ်းသာတဲ့ပုဂ္ဂိုလ်ကစိတ်အေးချမ်းမှုမရဘူးလေစိတ်အေးချမ်းမှုဆိုတာငွေနဲ့ဝယ်လို့မှမရတာငွေရှိတာရှိတာပဲတခါတလေပတ်စံရှိတဲ့လူကစိတ်ပူရတယ်တရောင်းစားခွက်ပြောက်မှမပူရဘူးလက်ဝါးဖြန့်တန်းလည်းရတယ်ပျောက်เสียဘာမှမရှိဘူး နော်အဲတတိကြတော့ဟိုဟာပြောက်မှဆိုရတရားပြက်မှဆိုရမတူကြဘူးပေါ့ပစ္စည်းရှိရင်ရှိသလိုပူကြပြန်တယ်အဲ့ဒါလို့ပူပန်သောကရောက်မဲ့ပစ္စည်းမျိုးတွေကိုရှားဟုလာကိုမပေးတော့ဘူးတန်တရားကလွတ်ပြီးတော့ကိရိတာတွေကင်းတယ်တကယ်နိဗ္ဗာန်တရားတို့တရားမြတ်ဆိုတဲ့ဆုကိုပဲပေးမယ်လို့ဒါမြတ်စွာဘုရားဘက်ကအမြင် တေဝတ္တတတို့သုဘဗုဒ္ဓတို့ကဘလို့မြင်တော့ငါမြည်လေးဟာတေဝတ္တတတော့ငါတုလေးဟာအလားလာသိကောင်းတယ်ရှုပ်ဆင်းကလည်းကောင်းတယ်တနေ့တစ်ချိန်ကျတော့ဘယင်ကြီးဖြစ်လာလိမ့်မယ်ဒါပဲမျှော်တာပဲလေသူတို့အဲ့ဒါကိုငယ်လေးတဲ့ကရုံတုံးပြီးသင်္ကန်းကိုပေးလိုက်တော့အညွန့်ကျိုးသွားပြီပေါ့ဒါပုထုဇဉ်ရဲ့အတွေ့ အဲ့တော့အတွေးအမြင်နှစ်ခုကဆန့်ကျင်နေတယ်ရှေသောရေရာတော့သဘောပေါက်တယ်ရှေသောရေရာကမြတ်စွာဘုရားပေါ်မှာဘာပဲဆုံးဖြတ်ဆုံးဖြတ်သူကရှုံကြည်လက်ခံမိတာဖြစ်တယ်လေဒီတဲ့ဆိုးတာတွေတောင်သူကြုံခဲ့ရတယ်လေအခုကဘာဆိုးလို့တော့ဝေသန္တရာမင်းကြီးလက်ထက်တုန်းကကလေးတွေလည်းလှူပစ်လိုက်တယ်သူ့ဘာလှူပလိုက်တဲ့နောက်ဆုံးမှာအဲ့တဲ့ဆိုးတာရှိအောင်မလား ရှိဘူးလေလှူတယ်ဆိုတာအေးသက်သက်သာမဟုတ်ဘူးကြုံဖြစ်ခိုင်းဖို့လှူလိုက်တာအဲတချို့ပုဂ္ဂိုလ်တွေကကြည့်မယ်ဆိုလို့ရှိရင်သူများကိုလှူပြီးတော့ကိုယ်ကပါရမီဖြည့်တယ်ဆိုတာမတရားဘူးလို့မြင်တဲ့လူလည်းရှိတယ်သို့သောအလှခံရတဲ့ပုဂ္ဂိုလ်တွေကမဆန့်ကျင်ကြဘူး အလူခံရတဲ့ဟိုလှူချင်းကိုခံရတဲ့သာသမီတို့ရတောတော်လာတို့ဟာသူတို့ရဲ့သဘောတူညီချက်တွေပါတယ်နော်လှူပါသူတို့ကိုယ်တိုင်ကိုကဖျားဖြစ်ဖို့အတွက်ပါရမီဖြည့်ဖို့ဆိုတာသူတို့ကိုယ်တိုင်ကကန္နာတို့ဇာလီတို့ဟာဒါအဖိတ်သဘောကြလောက်ပါဆိုတဲ့စိတ်ဓာတ်ရှိတယ် ဘယ်ကလူတွေကတော့အဲ့လိုထင်မှာမဟုတ်ဒီကလေးတွေအလကားပေးပြစ်တယ်ပြစ်မြင်တာပဲလေနောက်ရသောတရားကိုလည်းပဲပေးလိုက်တယ်ဆိုတော့အပြစ်မြင်မှာပဲသူတို့ကတော့သို့တော်ရသောတရားကဝိတန္တရမင်းကနေပြီးတော့လှူလိုက်တဲ့အချိန်မှာအိမ်တော်ဘက်ဖြစ်တဲ့အမျိုးသားဟာသူကအမျိုးသမီးကိုပိုင်းဆိုင်တာဖြစ်လို့ သူ့သဘောကျလှုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့ခံယူချက်ရှိထားတော့ဘာမှဖြစ်ဘူးသူစိတ်ချမ်းသာပြီးရောဆိုပြီးတော့စိတ်ထဲမှာဇနုဇနောမရှိပဲနဲ့လိုက်သွားတာပဲလေအဲ့တော့လောကမှာအမြင်တွေကမျိုးမျိုးရှိကြတာဟုတ်အလူရဏမြောက်သွားသူတို့ဒုက္ခခံခဲ့ကြရတယ်ပေါ့ ဒါဒီတဘွားရင်လားဆိုဒါနောက်ဆုံးဘဝတစ်ခုပဲဝိတန္တရာတို့မတိဒေဝီတို့ဆိုတာလေရသောတရာလောက်မယ်မတိဒေဝီကအဲ့ဒါလို့ဘဝပါရမီ ဖြည့်လာခဲ့ကြတာနောက်ဆုံးဘဝမှာလည်းပဲလှူရာသာမခံရတာရာဟုသာသားလေးမွေးတဲ့နေ့မှာပဲတောထွက်သွားတယ်ဆိုတော့ ဒါလည်းပုထုဇဉ်တွေတွေးတွေးမယ်ဆိုရင်လည်းဝမ်းနည်းစရာစိတ်ပျက်စရာအရေးတစ်ခုဖြစ်တော့ပေါ့နော်သို့သောရေသောတရာအနေနဲ့ကတော့မျောလင့်ထားပြီးသားဖြစ်ပုံရပါတယ်။ဘာမှစိတ်ပြည့်တာဝမ်းနေတာမရှိဘူး။စားတဲ့ပေထဲမှာဆိုရင်ရေသောတရာငိုတယ်လို့မပါဘူး။ဖះလောင်းကတိရတမင်းသားတောထွက်သွားလို့ရေသောတရာငိုတယ်လို့မပါဘူး ငိုငိုတာဘယ်သူတော့ဆိုရင် ခမီးတော်မယ်တော်တွေကငိုတာမာတာပိတုဏရောဒန္တာနာဖះဟာဖះလောင်းဟာမိဘနှစ်ပါးငိုကြွေးနေတဲ့အချိန်မှာသို့မဟုတ်မြေကြီးငယ်ကြအောင်ကြကြတဲ့အချိန်မှာတောထွက်သွားတယ်လို့သူတို့ဆိုတာ စာထဲမှာပါတဲ့တကလုံးကအဲ့လိုပဲအမေဖေတွေမျက်ရည်ကြီးငယ်ကြတယ်တောထွက်သွားတယ်ဆိုနိုင်ငံညာသားတွေကဘလို့အတိဘယ်ကောက်တုံးဆိုဖះလုံးတိတ်တိတ် တောထွက်သွားတာမဖြစ်နိုင်ဘူးပေါ့ဒီစာဖတ်မယ်ဆိုရင်မိဘနှစ်ပါးငိုကြွေးနေတော့ဇွတ်ထွက်သွားတယ်လို့သူတို့ကတော့အဲ့လိုအတိဘယ်ယူတယ်။ရပါဠိတော်ရှိတာပါတာပိတုနံ ရူဒန္တာနာအတုမိခန္နာဆိုတဲ့သကလုံးရှိတာငိုးနေတော့မျက်ရည်မျက်ရည်မျက်ခွက်ဖြစ်နေတော့ဆိုအော်တနည်းအားဖြင့်ပြောမယ်ဆိုရင် တောထွက်သွားတာတိတဲ့အချိန်ကနေတကုံကိုတွေ့ဖြစ်ကြတယ်လို့လည်းယူလို့ရတာပေါ့နော်အဲ့ဒါလို့ဖះလောင်းရတော်ရငိုးကြံ့ရတဲ့လို့တော့စာထဲမှာမရှိဘူး သူကဒီလိုဘဝမျိုးကလည်းများစွာကြုံခဲ့ဘူးတယ်လေငါဆိုများစွာကြုံတော့သူ့မှာအထုံရနေပုံရအေးနောက်ဆုံးဘဝရောက်လာတဲ့အခါကျတော့အခုပြောတဲ့တိုင်ရသောတရာကကောလိယမင်းသမီးဖြစ်လာတယ်ကောလိယမင်းသမီးဘဝရောက်လာတယ်ဖះလောင်းကသုဒ္ဓရဏမင်းနဲ့မေရောမာယာတို့ရဲ့သား ကပိလုဝမင်းသားဖြစ်လာတယ်ကောလိယမင်းသမီးနဲ့ကပိလုဝကတကြမင်းသားတို့အိမ်အောင်ဖက်ကြတယ်အိမ်အောင်ချပေးကြတယ်အဲ့လိုအိမ်အောင်ရသားကြပြီးတဲ့နောက်မှာထီကြထဲမှာအဖြစ်ပြက်တွေပေါ့မြောက်များစွာဘုရားလုံးဒီ29နှစ်မှာတောထွက်သွားတယ် သက်29နှစ်မှတောထွက်သွားတယ်တောထဲမှာ6နှစ်လောက်တရားကျင့်တယ်ဖျားဖြစ်တဲ့အခါပါရဏတိသွားပြီးတော့တရားဟောလို့ဥရဝေလာတစ်ခေါက်ပြန်ရာဇဂုမနေတယ်အဲ့တော့ဖျားဖြစ်ပြီးတဲ့နောက်9နှစ်လောက်ကြာမှ တောထွက်ပြီးတရားကျင့်တရားကျင့်တာကတရားရှာတာက6နှစ်ဖျားဖြစ်ပြီးတရားလဲလဲဟောတာက1နှစ်ပေါင်းလိုက်တော့9နှစ်အဲ့ဒီ9နှစ်ကျမှ ခမည်းတော်မင်းတရားကြီးကအပင့်လွတ်လိုက်တာဒါတောင်ပင့်တဲ့လူတွေက10ယောက်လောက်လာအားတယ်ပထမတယောက်ပင့်တာလေဆန္ဒမပြည့်ဘူးနောက်ဒုတိယတသုတ်ထပ်လွတ်တယ်တတိယတသုတ် ဆယ်ရောင်းမြောက်ကြမှာတပေါင်းလာပြီနေကြတော့မှကပိလုကိုကြွားပြစ်တာကုံကြောင်သွားတာဆိုတော့နှစ်လလောက်ကြာတယ်အချိန်ကရာဇဂျူကနေပြီးတော့ခီးသွားတာကပိလုကနေပြီးကပိလုကိုရောက်အောင်တပေါင်းလာပြီနေရထွက်လိုက်တယ်တကူးလာပြီတလကဆုံလာပြီတလကဆုံလာပြီနေကျမကပိလုကိုရောက်တယ် အဲ့ဒီအချိန်မှာရှသောရထေရီမကမြတ်စွာဘုရားကိုလာရောက်ဖူးတွေ့ကြိုးဆိုတဲ့အထဲမှာသူမပါဘူးကျန်တဲ့ဆွေတွေမျိုးတွေအကုန်လုံးလာကြတယ်မပါလာဘူးနောက်တည့်ရက်မြတ်စွာဘုရားကိုဆွမ်းသာဘသူမှမပင့်တဲ့အခါဘုရားကကပိလိဝမြို့တဲကိုဆွမ်းကဝင်တယ်အဲ့ဒီကျမသုဒ္ဓရဏမင်းကြီးကခြေမကင်မိလက်မကင်မိဖြစ်ပြီးသူ့ကိုအရှက်ခွဲတယ်လို့ထင်တယ် ဘာလို့တော့ဆိုတော့သူတို့မြင်နေကြည့်မယ်ဆိုလို့ရှိရင်တပိတ်ကြီးနဲ့ဟိုအိမ်ဒီဆွန့်ရတာတိုက်လိုက်ပြီးတောင်းစားတာပဲလေဒါတမန်အမြင်အဖြစ်ဒါတောင်းစားတာဘိက္ခုဆိုတဲ့စကားလုံးကတောင်းစားသူဆိုတဲ့အဓိပ္ပာယ်ရတယ်။အော်ဘိက္ခုဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ဒါအဓိပ္ပာယ်တစ်ခုပေါ့နော်။တောင်းစားသူဆိုတဲ့အဓိပ္ပာယ်ရတယ်။အိန္ဒိယတရောင်းစားကဘိက္ခုပဲသူက မလီသရောင်းစားတခါတော့ကသူဇတာကုန်းမှာသွားတော့သရောင်းစားဗဆန်လာ တောင်းပြီးဘာပြောတော့ဆိုဟမ္မာရီဘိက္ခုဟဲ့တဲ့ဘာပြောတာတော့ဘာပြောတာတော့ဆိုသူလည်းဘိက္ခုပါပဲလို့ပြောသွားတာနော်အတောင်းခံလိုက်ရပြီဘိက္ခုဆိုတာသူကပြောသွားတယ်ဟမ္မာရီဘိက္ခုဟဲ့ဟဲ့လူလို့ပြောသွားတာနားလည်တဲ့လူမေးလိုက်တော့ဟမ္မာရီရှုဟဲ့ငါလည်းပဲဘိက္ခုပါပဲလို့ပြော အဲ့ဒါလို့ဖိက္ခုဆိုတာတောင်းစားသူအဓိပ္ပာယ်ဒါပေမဲ့ဒီတဲ့လေးနဲ့တဲ့အဓိပ္ပာယ်တဲ့ကြတော့ကိလေသာတွေကို ဖြိုခွဲနိုင်သူဆိုတဲ့အဓိပ္ပာယ်ကတော့အကောင်းဆုံးအဓိပ္ပာယ်ပေါ့နော်နောက်ဖိနပတ္တထရဖြတ်ထားသောအဝတ်ကိုဝတ်စုဝတ်သူဆိုတဲ့အဓိပ္ပာယ်ကတော့ရိုးရိုးပိတ်ဆိုရင် ဖြူဖြူစင်စင်လှလှပပရှိတယ်လေပိတ်အုပ်လိုက်ဆိုရင်တန်ဖိုးရှိတယ် အဲ့ဒါကိုဖြတ်လိုက်တောက်လိုက်တဲ့အခါတံမိုးပြက်သွားတယ်ဒါဖြက်ပြက်ခြင်းတစ်ခုနော်တံမိုးပြက်သွားတယ်နောက်တစ်ခါချိုရိုးတွေထည့်လိုက်တဲ့အခါအထီးတွေ့ပြက်သွားတယ်အယောင် ဆိုးလိုက်တဲ့အခါဆင်းပြက်သွားတယ်ပြက်ခြင်း၃မျိုးပျက်စီးခြင်း၃မျိုးရှိတဲ့အဝတ်ကိုဝတ်တာဘိက္ခုလို့ပြောတာအဓိပ္ပာယ်တွေကတော့မျိုးမျိုးပဲနော်မျိုးမျိုးအဲ့ဒါလို့ ဘိက္ခုဆိုတဲ့စကလုံးကိုပဲမြတ်စွာဘုရားယဟန်တွေကိုခေါ်လေးရှိတယ်ဘိက္ခွေဘိက္ခွေနဲ့ခေါ်တာအဲ့ဒါဒီလိုခေါ်တာအဲ့တော့ဘိက္ခုဆိုတဲ့အသုံးဆွဲဟာဘုရားသာသနာတော်ရဲ့အမည်နာမတစ်ခုအနေနဲ့ထင်ရှားလာခဲ့တယ်ထင်ရှားလာခဲ့တာပေါ့အဲ့လိုမြတ်စွာဘုရားနဲ့တွေ့တဲ့အခါမှာဘုရားကဆုံးခန်းစားတော့ ဆုံးကကြွလာတဲ့အခါမှာသုဒ္ဓရဏမင်းကြီးဟာ ဆုံးကနေတယ်လဲကြားရောခြေမကင်ပြီးလက်မကင်ပြီးနန်းတော်ဘဝဆင်းလာပြီမြတ်စွာဘုရားကိုရှောက်ရှောက်တော့မြတ်စွာဘုရားအရှင်းပြလိုက်တယ်ပေါ့အဲ့ဒီချိန်မှာသူသဘောပေါက်သွားတယ်သောတာပန်ဖြစ်သွားတယ်နောက်နန်းတော်နောက်နန်းတော်ကြွတဲ့အခါကျတော့တရားဓမ္မဟောတယ်မြတ်စွာဘုရားနန်းတော်ကြွတဲ့အခါမှာ အလုံးဆွေတွေမျိုးတွေမိသားစုအကုန်လာကြတယ်မလာသူကတော့ရသောတရာပဲမလာဘူးဘာလို့မလာတာတော့ဖះပေါ်မှာစိတ်ကောက်နေတာလားမဟုတ်ဘူးလုံးဝစိတ်မကောက်ဘူးသူဘာကြောင့်မလာတာတော့ဆိုသူသူကောင်းတဲ့မှာဘာတွေးတော့ဆိုသူ့ရဲ့ခြေဆုတရားတွေကို အမှတ်ရရင်လာမှာပဲဆိုရယ်မျောလင်းချက်နဲ့မလာတာသူက သူဟာသူ့ဘောမှာဘလောက်ကျေးဇူးပြုခဲ့တယ်အဲ့ဒီကျေးဇူးတရားတွေကိုသိရင်တော့သူစီလာမှာပဲလို့ဆိုရသော်ဘုရား သူနေတဲ့နန်းဆောင်ကိုကြွတယ်လေအဲ့တော့အကယ်၍မြတ်စွာဘုရားမကြောက်ဘူးဆိုတာဘာဖြစ်မလဲလို့မိကုန်းနေလဲရှိတယ်ပြောလဲပြောကြတယ်ပေါ့အဲ့တော့မြတ်စွာဘုရားသူ့ရဲ့ကျေးဇူးတရားတွေရှိလို့ကြွပေးတယ်နန်းတော်ကြွတဲ့အခါသူအာရပါယမြတ်စွာဘုရားကိုရှ िख ိုးတယ် အဲ့ဒီကျမှသူငိုကြွေးတာအာယဘယရှ िख ိုးတဲ့အခါမှာသူ့ရင်ထဲကမချေနှက်ချက်တစ်ခုမှမရှိဘူးအာဘယကြည်ကြည်နက်နက်ကြီးအာယဘယလုတ်ပြီးတော့မှသူဟာသူ့ရင်ထဲကခံစားချက်တွေဟာပြေပြောက်သွားတယ်ပေါ့အဲ့တော့ तू မကျေနပ်တာမရှိဘူးဆိုတာဘာကြောင့်လဲဆိုတာ 6နှစ်ပတ်လုံးတရားရှာနေတဲ့အချိန်မှာမြတ်စွာဘုရားကတထပ်ပဲစားတယ်ဆိုတော့ तू ကလည်းနန်းတော်မှာတထပ်ပဲစားတယ်မြတ်စွာဘုရားကတစ်ခေါက်ဆိုးအဝိုးကိုဝတ်တယ်ဆိုအဲ့ဒီကလေးကသူကမင်းသမီးအဝတ်တွေချွတ်ပြီးတော့တစ်ခေါက်ဆိုးရသိလို့ဝတ်နေတာမြတ်စွာဘုရားကခဒင်နဲ့မအိပ်ဘူးဆိုတော့သူလည်းကြမ်းမော်အိပ်တယ် ဖះဘာလုပ်တယ်ဆိုတာကြားတိုင်းသူအဲ့တိုင်လိုက်နေတာခွင့်ရေးမယူတာအဲ့တော့ဒီလိုမျိုးသမီးတယောက်ကဘယ်လိုလုပ်ပြီးငိုကြွေးတော့မှာတော့ပေါ့နော်သူကကျင့်တတ်အောင်သာခဏကဝမ်းနဲ့ဝမ်းသာပေါ့မျက်ရည်ကျတယ်ဆိုဝမ်းနဲ့ဝမ်းသာအဲ့ဒီလိုရသောတရဟာမြတ်စွာဘုရားပေါ်မှာပါရမီဖြည့်တော့ကလည်း အနောနာကြီးကျယ်ခံခဲ့တယ်အနစ်နာတွေခံခဲ့တယ်နောက်ဆုံးဘဝမှာလည်းပဲဆုံးရှုံးနစ်နာမှုတွေကိုယဉ်တတိရှိရှိရင်ဆိုင်ခဲ့တဲ့တကယ်အမျိုးသမီးပဲရှင်ဆိုင်ခဲ့တယ်ဒါတော့ရဟုတ်လားလေးကို အမွေတောင်းခိုင်းတာလဲသူတောင်းခိုင်းလိုက်တာအဲ့လိုဒါတော့ရဟုတ်လားလေးကလည်းသင်္ကန်းဝတ်သွားတယ် သင်္ကန်းဘုသွားတော့ဆိုတော့သူ့နန်းတော်မှာသူကတယောက်တည်းဖြစ်သွားတယ်တကူကတိတ်တထမင်းသားရှိတယ်နောက်ရာဟုလာဝေးလာတော့ရာဟုလာနဲ့နေတယ်ရာဟုလာမရှိတော့သူတယောက်တည်းဖြစ်သွားတယ်အဲ့ဒီအချိန်မှာမိရိတော့ဂေါရမီကျလည်းဘိက္ခုနီဝတ်သွားတယ်သုတ္တရဏမင်းကြီးကလည်း ယန္တာဖြစ်ပြီးတော့ပြိဋိဘံဆံသွားတယ်နန်းတော်ပေါ်မှာပဲအဲ့တော့သုတ္တရဏမင်းကြီးရဲ့နန်းတော်မှာဘယ်တော့မှရလည်းမရှိဘူးဗီရတော်ဂေါရဝိလည်းမရှိဘူးသုတ္တရဏမင်းကြီးလည်းမရှိတော့ဗီရတော်ဂေါရဝိကဘေကုဏီဝတ်သွားတယ်တခါဗီရတော်ဂေါရဝိရဲ့သမီးအရင်ဖြစ်တဲ့နန္ဒာသောမောသနဗရကလျာဏီသနဗရကလျာဏီဆိုတာတော့ဘွဲလို့ထင်ပါတယ် ခုခေတ်မှာပဲပဲရွေးပွဲရှိတာမဟုတ်ဘူးအဲ့တော့လည်းပဲရွေးပွဲရှိတယ်စနဗရကလျာဏီဆိုတာစနဗရဆိုတာတိုင်းဒေသကလျာဏီဆိုတာအလှဆုံးဒီတိုင်းဒေသမှာအလှဆုံး Miss Universe နဲ့တူတူပဲစနဗရကလျာဏီလို့ခေါ်တာ Miss Universe ပြောတာပဲเนาะအဲ့ဒီတိုင်းဒေသမှာအလှဆုံးလို့ပြောတာဒါကြောင့်မို့စနဗရကလျာဏီလို့လည်းခေါ်တယ် ဒါပေမဲ့သူ့ရဲ့လှတာရတော်ရရရှိသေးတယ်နောက်သူသင်္ကန်းဝတ်တော့သူပြောပြတယ်ရတော်ရရလောက်ရတော်ရရပြီးရင်သူအလှဆုံးဆိုပြီးတော့ပြောတာရှိတယ်နော်နန္ဒာဆိုတာနန္ဒမင်းသားရဲ့နှမတော်အရင်နန္ဒာအဲသူတို့လည်းအကုန်လုံးဝတ်သွားကြပြီဆိုတော့ရသောတရာကနန်းတော်ထဲမှာသူတယောက်တည်းပဲနေကျင်တော့ပါသူလည်းဝတ်တယ်သားတော်လေးဝတ်သွားရတဲ့သူလည်း သိကြဖို့မရဘူးဘေကုဏီမိရိတော်ကောမီတို့ဘေကုဏီကိုပြီးတဲ့နောက်မှသူလည်းဘေကုဏီဝတ်လိုက်တယ်အဲ့တော့တစ်ဆွေလုံးတစ်မျိုးလုံးသုတ္တရဏမင်းကြီးရဲ့နန်းတော်ကအကုန်လုံးဘုန်းကြီးသီလရှင်ဖြစ်ကုန်တယ်လို့ပြောမှာခုခေတ်လို့ဆိုဘေကုဘေကုဏီတွေဖြစ်ကုန်ကြတယ်အဲ့ဒါကြောင့်သုတ္တရဏမင်းကြီးနန်းတော်ကဌိနန်းကိုဆက်ခဏမရှိတော့ပဲနဲ့သုတ္တရဏမင်းကြီးရဲ့ညီတော် ပြီးတော့တကောဒနာဆိုတဲ့တိုက်ဝေမင်းကမွေးတဲ့မဟာနာမလို့ဆိုတဲ့မြတ်စွာဘုရားတဲ့တလားနှစ်လားချီးတယ်သူကအဲသူကရာဟုဆက်ခံပြီးတော့ကပိလဝမှာဘယင်လောက်တာနော်မဟာနာမဆိုရှိတယ်သူမတိုင်ခင်ကကြားထဲမှာဗတ္တိယဆိုရှိသေးတယ်အဲသူတို့ကရာဟုဆက်ခံပြီးတော့နေကြတော့တော်တော်လုံးမင်းကြီးရဲ့နန်းတော်မှာတော့ဘယ်သူမှမကြံတော့တာ သူကကိုယ်နန်းဆောင်နဲ့ကိုယ်နေကြတာကိုအဲ့တော့ရေတော်တော်လည်းဘေကုဏီမှာဝတ်လိုက်တယ်ပေါ့နောက်ပိုင်းမှာအဲ့ဒီလိုအနေထားမျိုးကသူ့ရဲ့ဘေကုဏီဘဝမှာနေရင်ကနေနောက်ဆုံးချိန်ဆိုတာရောက်လာတာအကြည့်ပဲနောက်ဆုံးနေ့များဆိုတာဘယ်သူပဲဖြစ်ဖြစ် နောက်ဆုံးနေ့ရဲ့မြ the last day ဆိုတာလာမှာပဲเนาะနောက်ဆုံးနေ့များဆိုတာရောက်လာမှာပဲ ဘယ်သွားနေကြတာတော့ဆိုနောက်ဆုံးနေ့ကိုသွားနေကြတာပဲလေအဲတော့နောက်ဆုံးနေ့ဆိုတာရောက်လာအသူကနောက်ဆုံးနေ့ရောက်လာတဲ့အချိန်မှာအဲ့ဒီကနေပြီးသူ့ဘဝစကြောင်းကိုစတင်ပြောထားတာဒီအပ္ပဒမှာဂါထာ90တဲ့ကနမတိဂါထာဘာပြောတော့ဆိုဧကတမိန်တမယေရံမေဣတိရာဇကဟေပုရေ ပရမိဝရေကမိဝတန္တိနရနာယကေနရနာယကဆိုတာတရဝါတို့ရဲ့တရဝါတို့ကိုရှေ့ဆောင်နိုင်တဲ့မြတ်စွာဘုရားအဲ့ဒီမြတ်စွာဘုရားဟာတဲ့တခုသောအချိန်မှာတရားလှပ်ပါတဲ့ရာဇဂျုံမျိုးကတောင်ချိုင်ဝမ်း တခုမှသရင်သုံးနေထိုင်ခဲ့တယ်ဒါမြတ်စွာဘုရားရာဇဂုမြို့ကတောင်ချိုင်ဝမ်းမှာကေစကုတ်တောင်တို့ဘာတို့ပေါ့အဲ့တောင်တွေရဲ့တောင်ချိုင်ဝမ်းတစ်ခုမှာသရင်သုံးနေတဲ့ချိန်နဲ့ရသောတရာဘိက္ခုနီမကမြို့တဲကဘိက္ခုနီမအကြောင်းမှာနေတယ်အဲ့လိုသရင်သုံးနေတဲ့အချိန်မှာဝတ္တန္တိယတံမိနဂရီရံမေဘိက္ခုနုပတ္တယေ မြတ်စွာဘုရားအဲ့လိုသတင်းသုံးနေတဲ့အချိန်မှာတဲ့အဲ့ဒီရာဇဂုမြို့နာကရာဇဂုမြို့တဲကတာယာလှပတဲ့ဘိက္ခုနီကျောင်းမှာယတောတရာဘိက္ခုနီယအေဝံအာတိဝိတခိတံဘေကုဏီကျောင်းမှာသတင်းသုံးနေထိုင်တဲ့ယသောတရာထေရီမဟာခေါင်းထဲအတွေးတစ်ခုဝင်လာတယ်။ဒါနောက်ဆုံးနေ့ရက်မှာခေါင်းထဲမှာအတွေးဝင်လာတယ် တွေးဝင်လာတယ်ဘာတွေးတာတုံးဆိုကြည့်သုတ်တော်ရနောမဟာရာဇာဂေါရမိစပသပတိအဘိညာတာ မဟာထေရာထေရိယောသမဟိတိကာတန်တိန်ကတာဝအတုံတေဒီပစ္စည်းဝနေရတော်ဟာသူတွေးလိုက်တဲ့အတွေ့ရပါတော့ဆိုအင်းသုတ်တော်ရဏမင်းကြီးလည်းမရှိဘူး နော်သုတ္တရမင်းကြီးလည်းနိဗ္ဗာန်ဝင်သွားပြီဂေါရမီစပဇာပတိမဟာပဇာပတိဂေါရမီလည်းမရှိတော့ဘူးအဘိညာတမဟာထေရထင်ရှားကြော်ကြတဲ့မထေကြီးတွေလည်းမရှိကြတော့ဘူးထင်ရှားကြော်ကြတဲ့မထေကြီးတွေဆိုတာအဲ့ဒီချိန်မှာတော်တော်များများပြိဋိဘဆန်သွားကြရှင်ကွန်တညာတို့မရှိတော့လေပိဿဝဂီတွေမှာပထမဆုံးတရားဥရတဲ့ရှင်ကွန်တညာတို့မရှိတော့ ထင်ရှားတဲ့မထေကြီးတွေမရှိကြတော့ထေရီယောသမဟိတိကာတကိုးကြီးမားတဲ့ထေရီမတွေလည်းပဲပြိဋိဘဆန်းကုန်ကြပြီတန်တိန်ကတာဝအန်တုံတေဒီပစ္စည်းဝနေတာတဝါသူတို့ဟာအာတော်ကင်းသွားလို့မိတောက်ကလေးငြိမ့်သွားသလိုတဲ့ အငိမ့်တက်ကိုရသွားကြပြီဆိုအဲ့တော့နိဗ္ဗာန်ရောက်သွားတဲ့ဆိုတာတခြားရောက်တာမှမဟုတ်တာတေချာစဉ်းစားကြည့်သဘောမိတော့ကလေးငြိမ့်သွားတယ်မိတော့ကလေးငြိမ့်သွားတာမိစာလည်းကုံသွားတယ်စီလည်းကုံသွားတယ်မိစာနဲ့စီပေါင်းစီနဲ့မိစာပေါ်လေးမှာလှလှပပတောက်နေတယ်မိထောက်ကလေးမိလျံလေး စီရှိနေသမျှမိစာလေးရှိနေသမျှအဲ့ဒီမိတော့ကလေးကရှိနေငြိမ့်သွားပြီဆိုရင်အဲ့ဒီမိတော့ကလေးကပယ်ရောက်သွားတာတော့ဘယ်နေရာရောက်ပြီးဘယ်နေရာမှာ ပုံနေတာတော့ပြောလို့မှမရတာမိတော့လေးကငြိမ့်သွားတာငြိမ့်သွားတယ်လို့ပဲပြောလို့ရတယ်ဖျောင်းနိုင်မိလေးထွန်းတိုင်းဖျောင်းနိုင်မိတော့ကလေးတွေ့နေအဲ့ဒီမိအလင်းလေးကလှလဲလှတာ ပိုးဖလန်ဆိုတဲ့အကောင်တွေကမိတော့ကို ရွှေထင်ပြီးတော့အဲ့ထဲဝင်းခုန်တာလေပိုးဖလန်မျိုးမိကိုတိုးကိုကျိုးနဲလှသည်ဆိုတာသူလှတယ်ထင်လို့တိုးတာလေအလွန်လှတာပဲလှလဲလှတာပဲမမြင်ဘူးရင်အသက်ဆန်းပဲအဲ့ဒီမိတော့ကလေးတွေကိုဝင်ပြီးတော့တိုးတဲ့ကမိလောင်ခံရရတာပေါ့အဲ့ဒီမိတော့လေးကငြိမ့်သွားရင်ဘယ်ရောက်သွားတာတော့ဆို ဘဲမှမရဘူးဒီနာငြိမ့်သွားတာပဲဘဲမှလည်းရှာလို့ရမှာမဟုတ်ငြိမ့်တယ်ဆိုတာဒီနာပဲငြိမ့်အဲ့တော့နိဗ္ဗာန်ဝင်တယ်ဆိုတာအဲ့ဒါမျိုးမိတော့ကလေးငြိမ့်သွားသလိုဘုံကြီးတစ်ခုရောက်သွားတာလည်းမဟုတ်ဘူးเนาะကောင်းကင်ဘုံရောက်သွားတာလည်းမဟုတ်ဘယ်မှရောက်မသွားဘူးငြိမ့်သွားတာဘာလို့ငြိမ့်သွားတာတော့ဆိုစီနမီးစာကုန်လို့ငြိမ့်တာ နိဗ္ဗာန်ဝင်တဲ့ပုဂ္ဂိုလ်ကလည်းကံနဲ့ကိလေသာအကုန်လုံးငြိမ့်သွားတာကံနဲ့ကိလေသာရှိမှစီနဲ့ပြီးစားရှိမှပြီးတော့ဖြစ်တယ်လို့ပဲကံနဲ့ကိလေသာရှိမှဘဝဆိုတာဖြစ်တယ်ကံနဲ့ကိလေသာကုန်သွားတာနဲ့တပြိုင်နက်ငြိမ့်တော့တာပဲလေအဲ့ဒါကိုပရိသတ်သုဘပြောတာအဲ့ဒါပဲလေမြတ်စွာဘုရားအဝိဇ္ဇာပစ္စယသင်္ခါရအဝိဇ္ဇာဆိုရဲအဝိဇ္ဇာ အဝိဇ္ဇာယတွေဝအတိတဝိရာကនិရောဓသင်္ခါရនិရောဓအကျဉ်းချံမရှိအောင်ဝိဇ္ဇာချုပ်သွားရင် သင်္ခါရဆိုတဲ့ကံချုပ်တယ်အဲ့ဒါဘာပြောတာဆိုကိလေသာချုပ်ရင်ကံချုပ်တယ်လို့ပြောတာ အဝိဇ္ဇာကကိလေသာသင်္ခါရကကံဟောကံနဲ့ကိလေသာနှစ်ခုချုပ်သွားရင်သင်္ခါရនិရောဓဝိညာဏនិရောဓပရိသေဝိညာဉ်လေးချုပ်သွားတယ် ပရိသေဝိညာဉ်ချုပ်ရင်ဘာဖြစ်ဝိညာဏနိရောဓနာမရူပနိရောဓနာယုတ်တိချုပ်သွားပြီနာမရူပနိရောဓသာလယရဏနိရောဓနာယုတ်တိချုပ်ရင်နာယုတ်ထဲမှာပါဝင်ဖြစ်တဲ့မျက်စိနာနာလျှာကာယမနာတွေချုပ်သွားပြီအဲ့ဒါချုပ်ရင်ဘာဖြစ်သာလယရဏနိရောဓဖန္တနိရောဓအာယုန်နဲ့တွေ့ရှိမှုတွေချုပ်သွားအဲ့ဒါချုပ်ရင်ဘာဖြစ်တဲ့ဖန္တနိရောဓဝေဒနာနိရောဓစိတ်ခံစားချက်တွေချုပ်သွားတယ် စိတ်ခံစားချက်ထုတ်လို့ရှိရင်ဝေဒနာនិရောဓတဏှာនិရောဓလိုချင်တတ်မဲ့မှုတွေချုပ်သွားတယ်လိုချင်တတ်မဲ့မှုချုပ်တော့ဘာဖြစ်တဏှာនិရောဓဥပါရဏនិရောဓဆွဲလန်းနေချုပ်သွားအစွဲလန်းနေချုပ်တဲ့အခါဥပါရဏនិရောဓဘဝនិရောဓဘဝကိုတိဆောက်တဲ့ကံတရားတွေဘဝတွေချုပ်သွားတယ်ဘဝនិရောဓဇာတိនិရောဓကမ္မဘဝကံတရားတွေချုပ်သွားလို့ရှိရင်ဇာတိဆိုတာချုပ်သွားတယ် သာတိနိရောဓစရမရဏမမွေးတော့ဘူးဆိုရင်အဲ့တော့ဇာတိဆိုတာချုပ်သွားတာပဲနိဗ္ဗာန်ရောက်တယ်ဆိုတာဇာတိချုပ်သွားလို့နောက်ကစရမရဏအိုခြင်းသိခြင်းဆိုမလားတော့အဲ့လိုဆိုလို့တာနော်တော့မိတော့ကလေးငိမ့်တယ်လို့ငိမ့်သွားတယ်တဲ့အဲ့ဒါကိုပြောတာတန်တိန်ကတာဝအာတုံတေဒီပစ္စည်းဝနေရတဝါ အလုံးဟာတဲ့အကြောင်းကင်းသွားလို့စီပီးလျံလေးဟာငြိမ့်သွားသလိုပဲတဲ့ရုပ်နာခန္ဓာတွေအကုန်လုံးငြိမ့်သွားကြပြီတဲ့ဓာတုကောင်းနဲ့ဝင်လာတဲ့အတွေ့အလုံးမရှိကြတော့ဘူးတွေးပြီးတော့လောကနာထေတရံတေဝအဟံပိစာတိဝံပတာအဲ့ဒါဘယ်ချိန်က တွေးတာတုံးလို့ဆို မြတ်စွာဘုရားလည်းအဲ့ချိန်မှာတက်တော်88နှစ်နော်အဲ့ချိန်မှာပြိဋိဘဆာကုန်ကြပြီဒီရသောဒရာထေရီမကလည်းအသက်88နှစ်ဖြစ်မြတ်စွာဘုရားပြိဋိဘမဆန်းခင်နှစ်နှစ်စောတယ်ရုပ်ဆိုလို့တယ်အဲ့ဒီအချိန်မှာတွေးမိတာအဲ့တော့လောကနာထေတရံဒေဝအဟံပိစသိဝံပဒါတဲ့သူပြောတာ လောကရဲ့ကိုးစားရဖြစ်တဲ့ရှင်တော်ဖရာတက်အသက်သက်ရှိထင်ရှားနေတော့မယ်ငါလည်းပဲနိဗ္ဗာန်ဝင်မယ်သူလည်းပဲနိဗ္ဗာန်ဝင်ရမယ်အဲ့တော့ယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်တွေကသေမှလည်းမကြောက်ဘူးလေနေကျင်တာလည်းမရှိဘူးသေကျင်တာလည်းမရှိဘူးသူတို့ဖို့ယုံနာခန္ဓာချုပ်ငိမ့်တာပဲရှိတယ်နော်အဲ့လောက်ထိအောင်စိတ်တက်ကခိုင်မာသွားတယ်အဲ့ဒါကြောင့် မြတ်စွာဘုရားအသက်ထင်ရှားရှိနေတုန်းသူဟာနိဗ္ဗာန်ဝင်မယ်နိဗ္ဗာန်ကိုကမိတ်တာမိတိစိန်တတဝါဘုရားတတော်ထင်ရှားရှိနေတုန်းသူအရင်ပြိဋိဘံစံကျင်တယ်ပေါ့စံရမယ်ဆိုပုံစံမျိုးပေါ့နော်သူ့ရဲ့ဘဝမြင်ပြီးတော့ပတ္တန္တိအာယုမတ္တနောသူ့တက်တန်းဘယ်လောက်ကြံသေးတယ်သူကတေးအောင်လည်းမလုပ်ဘူးလေသူတို့ကပို့ပြီးတော့နေရအောင်လည်းမကြိုးစားဘူး အသက်ရှင်အောင်လည်းမကြိုးစားဘူးအသက်တိုးအောင်လည်းမလုပ်ဘူးဒါကြောင့်နေကျင်တာလည်းမဟုတ်သေကျင်တာလည်းမဟုတ်လူတွေကြတော့သေကျင်တော့စိတ်စားကြတယ်သေကျင်တဲ့လူကသေအောင်လုပ်တယ်နေကျင်သေးရင်လည်းဆွဲဆန်းလို့ကနေလို့မရဘူးကိုဗစ်နဲ့တွေ့ပါသွားပြန်ဟောအဲ့တော့နေကျင်လို့လည်းမရဘူးသေကျင်လို့လည်းမရဘူးသူ့သဘာဝတိုင်းဒါကြောင့်မို့သူက ပတ္တန္တိအာယုမတ္တနော သူ့ရဲ့အသက်တဘာဝအတိုင်းသူ့တက်တန်းဟာမပြုတ်မပြင်းမနဲ့ထားရင်ဘယ်အချိန်မှကုံဆုံးသွားမလဲဆိုတာရှိတယ်ပတ္တိတဝအာယုသင်္ခါရံတရေဟေဝခယံကတံအဲ့ဒီနေ့မှာပဲသူ့အသက်ကုန်တော့မယ်ဆိုတာသိသွားတယ်ကဲအဲ့ဒီနေ့ပဲသူခေါင်းနဲ့စဉ်းစားမိတဲ့နေ့ပဲသူ့တက်တန်းကုန်နေပြီ သိမဲ့ဆိုတာသိတယ်အဲ့လိုသိတော့ဘာမှသိစရာပစ္စည်းဥစ္စာတို့ဘာလို့ရှိတာမှမဟုတ်ပဲပတ္တစီဝရမာရယနိခမိတဝတကတမပုရခတာဘိက္ခုနီဟိတတေဟိသဟတေဟိတာ သူ့ရဲ့အချမ်းရံဖြစ်တဲ့တသောသောဘိက္ခုနီမတွေနဲ့သဘိသင်္ကန်းကို ယူပြီးတော့နေထိုင်ရာကျောင်းသင်္ကန်းကနေပြီးတော့ထွက်လာခဲ့တယ်သူဒီနေ့ပြိနိဗ္ဗာန်ဆံတော့မယ်ဆိုအကုန်လုံးပြောပြီးတော့ထွက်လာခဲ့ကြတယ်မဟိတိကမဟာပညာတန်ဗုဒ္ဓံဥပသင်္ကမိ တံဗုဒ္ဓံအဘိဝါဒိတဝအတ္တနောစက္ကတထုနောစက္ကလက္ခဏီနိသိဏဧကမန္တံမိဣဒံဝဆနမပြဝီအလုံးဟာယသောရာနဲ့သူ့ရဲ့အချမ်းရံဘေကုဏီမတထောင်ဟာနော် ကိုးကြီးပြီးတော့ပညာဉာဏ်ထက်ကြတယ်တဲ့တကိုးကြီးပြီးတော့ပညာဉာဏ်ထက်မြက်ကြတယ်ဘေကုဏီမတသောဟာမြတ်စွာဘုရားထံသွားရောက်ကြတယ်တန်ဗုဒ္ဓံအဘိဝါဒတောတတ္ထုနောစက္ကလက္ခဏီမြတ်စွာဘုရားရဲ့ဆက်လက္ခဏာတွေရှိတဲ့ခြေတော်ဆုံးကိုဥတိုက်ကြတယ်ဥတိုက်ပြီးတော့ နိသိဏဧကမန္တမိတင့်တင့်လျောက်ပတ်တဲ့နေရာမှာထိုင်နေရင်ဣဒံဝဆနမပြဝီယသောတရာထေရီမကဒီစကားကိုမြတ်စွာဘုရားကိုလျှောက်တယ်ဒါဒီလိုဆိုလို့ရပေါ့နော်ဒါလေးက introduction လောက်ထားတာပေါ့သူကိုယ်တိုင်ပြောတဲ့စကားမဟုတ်တာဟုတ်ဒါသူဒီလိုလျှောက်ခဲ့တယ်ဆိုတာဘေးတယောက်ကပြောပြတဲ့တဘောပေါ့နော်ဒီလိုလျှောက်တယ်တဲ့သူလျှောက်ပုံလေးက အထတတတိဝတ္တဟံပစ္စည်းမောဝတ္တတိဝယောတပည့်တော်မဟာ88နှစ်ရှိပါပြီတဲ့နောက်ဆုံးအရွယ်ရောက်နေပါပြီအရွယ်ဆိုတာပထမအရွယ်ဒုတိယအရွယ်တတိယအရွယ်တတိယအရွယ်ကိုနောက်ဆုံးအရွယ်လို့ခေါ်တယ်ပထမအရွယ်က တစ်နှစ်ကနေ33နှစ်ထိပထမအရွယ်34နှစ်ကနေပြီးတော့60နဲ့6နှစ်အဲ့ဒါဒုတိယအရွယ်အ60ကနေကျော်ပြီး66နှစ်ကကျော်ပြီးတော့ဒီနောက်ပိုင်းကျတော့တတိယအရွယ်လို့ခေါ်တယ်နော်33 33ဆိုတော့69ဖြစ်တာပေါ့တခုပဲလွတ်ထားလိုက်တာသုံးပိုင်းပိုင်းလိုက်တာပေါ့နော်အရွယ်ကို အဲ့တော့သူကပစ္စည်းမောဝတ္တတိဝယောသူ့ရနောက်ဆုံးရွယ်ရောက်နေပါပြီဘာလို့ဆို88နောက်ဆုံးရွယ်ထဲမှာပါပဲတဲ့ပပ္ပရမိအနုပတ္တာပပ္ပရဆိုတာကိုင်းတိုင်းကိုင်းတိုင်းနဲ့ဖြစ်သွားတဲ့အရွယ်ပဲသက်80ကျော်ကျတော့ကိုင်းတိုင်းကိုင်းတိုင်းလေ လူတွေကဆယ်နှစ်စီအညီမြပိုင်းလိုက်လို့ရှိရင်တနှစ်သားကနေဆယ်နှစ်အထိကိုမန္ဒထသက်ကလို့ခေါ်တယ်နုနေတဲ့ဆယ်နှစ်နုနေတယ်ဆိုတာရုပ်ရုပ်ဆင်းကလည်းနုနေတယ်စိတ်ဓာတ်ကလည်းနုနေသေးတယ်ကလေးရွယ်အဲ့ဒါမန္တတတကတနည်းကနေ7နှစ်အထိ7နှစ်ကနေပြီးတော့အနှစ်20အထိကျတော့ခိတ္တာတတက ပျော်ခြင်းနဲ့ကစားခြင်းနဲ့ဆိုတဲ့အရွယ်ခိရတတက22နှစ်ကနေ30အရွယ်ကြတော့ဝဏ္ဏတတကအဲ့ဒီချိန်မှာအသားရည်တွေပြဖြိုးပြီးတော့လှပ်ပါလာ31ကနေ40အထိကျတော့ဗလတတက41ကနေ50အထိကျတော့ပညာတတကရွှေတုဆိုပြီးတော့လောက်ကြတယ်90 နော်အဲ့ဒီမှာ90ကနေပြီးတော့91 90ကျော်လိုက်တာနဲ့တပြိုင်နက်91ကနေပြီးတော့60ထိအောင်ကြတော့ဟာနိတသက်ကရော့ကျသွားပြီအဲ့ဒီကနေစလူဟာအတက်ကဘယ်မှာရတုံဆို90တက်သွားတာ90ထိအောင်အဲ့ဒါတောင်ထိပ်ရောက်တဲ့အချိန်ပဲတိုင်မော်တက်ရင်လည်းတိုင်ထိပ်ရောက်တဲ့အချိန်ပဲ90 ဒါကြောင့်မို့ရွှေရုလောက်တာတော့မစိုးပါဘူးရွှေရုပဲအဲ့ဒါအဲ့ဒီနောက်တော့ရွှေရွှေမရှိတော့ဘူးเนาะတိုင်ထိတ်ကပြန်ဆင်းရတဲ့အချိန်ပဲ51ကနေ60ဟာနိတသက်ကပြန်ဆင်းလာပြီ61ကနေ80နော်ဝင်ကတသက်ကဝင်ကတသက်ကခါလေးကုန်းလာတဲ့ကိုင်းလာတဲ့အချိန် အဲ့ဒီကနေပြီးတော့81ကနေ80ကျတော့ပပ္ပါရဓတကကိုင်းလာတဲ့အရွယ်လို့သူတို့ဆုလို့တယ်ပေါ့နော်တခါ81ကနေ90အထိကျတော့မောမှုဟာဓတကတယ်နောက်ပိုင်းကျတော့သေယနာဓတကအဲ့ရတွေကမထတော့ဘူးအနှစ်တရာပြည့်သွားရော အဲ့ဒီလိုလူသက်တမ်းဟာစနစ်စနစ်စနစ်နဲ့တတကတွေနဲ့သွားလိုက်တယ်ရှင်အဲ့တိုင်းပဲဖြစ်သွားတယ်အဲ့တော့သူဟာပပ္ပရမိအနုပ္ပတ္တာဆိုသူဟာပပ္ပရဓတကထဲမှာပါလို့ဆိုနော်90နဲ့90ကနေ80အထိကိုပပ္ပရဓတကဒီထဲမှာရောက်နေပြီဆိုတဲ့အကြောင်းပြောတာအာရောစေမိမဟာမုနိ အရှင်ဘုရားကိုလျောက်ကြပါရစေတဲ့ပရိပကောဝယောမရှံပရိတံမမစီဝိတံပဟာယဝောခမိတ္တာမိကတံမေတရဏမတ္တနော သူလျှောက်တဲ့စကားလေးကရသော်ဘုရားကယဟန်တွေကိုပြောခဲ့တဲ့စကားလေးဒီစကားပါတယ်ဒါလေးပါတယ်နော်သူလျှောက်တဲ့စကားလေးကပရိပကောဝယောမရှံ တပည့်တော်ရဲ့အရွယ်ဟာရင့်မဲ့နေပါပြီတဲ့တဲ့ရွယ်ကြီးတို့ရင့်မဲ့နေပါပြီပရိဒံမမစီဝိတံသူ့အသက်လေးဟာတိုးတောင်းနေပါပြီရှေ့ဆက်ဖို့မရှိတော့တိုးနေပြီပဟာယဝောဂမိတမိအရှင်ဘုရားတို့ကိုစွန့်ထားခဲ့ပြီးသွားပါတော့မယ်ထားပြီးသွားပါတော့မယ်လို့ဗျာပဟာယဝော ရှင်ဘုရားတို့ကိုထားပြီးတပည့်တော်သွားရတော့မယ်ဒါအမှန်တော့အမှန်တိုင်းပဲပေါ့နော်ဝါနဲ့စကားပြောတော့မဟုတ်ပါဘူးဒါရှင်ဘုရားတို့ထားပြီးသွားရတော့မယ်သွားမယ်ကတံပေတရဏမတ္တနောကိုယ့်ရဲ့အာကိုရာမိမိရဲ့အာကိုစရာတရားဓမ္မကိုသူဟာပြည်ပြီးဝါအကျင့်သုံးလိုက်တာပြီးဖြစ်ပါပြီဒါအဓိကကတံပေတရဏမတ္တနော တာမန်ပုဂ္ဂိုလ်တွေဘုန်းကြီးတို့တွေဆိုရင်ကတံမေတရဏမတ္တနောမရှိဘူးမရှိတော့သိရင်ကိုယ်ကပဲရောက်မှမသိဘူးနော်ကိုယ့်ရဲ့အာကိုရာကိုပြပြဝစိတ်ချရတဲ့အနေအထားမျိုးမရှိဘူးပေါ့ပုရုဇဉ်ဘဝဟာစိတ်ချရတဲ့ဘဝမဟုတ်ဘူးပေါ့ဖြစ်ချင်ဖြစ်နိုင်တဲ့ဘဝမျိုးပေါ့အဲရသောရထေရီမကတော့ကတံမေတရဏမတ္တနော အာကိုရာသူ့ဘဝသူလှုပ်ပြီးပါပြီတဲ့ဘယ်မှသွားစရာမရှိတော့ငြိမ်းတော့မှာပဲပေါ့ဝယံမိပစ္စည်းမေကာလေမရဏဥပရုဒ္ဓတိဣဇရတ္တိမဟာဝီရပပုဏိတာမိနေဘုတေနောက်ဆုံးရွယ်ရောက်လာတဲ့အခါကျတော့သိဆုံးခြင်းနဲ့ပဲဘဝဆိုတာဆုံးသက်ရတာပါတဲ့ချီးတော့လုံလရှိတော်မူတဲ့ရှင်မြတ်ဖရာဒီကနေ့ည တပည့်တော်ပြိနိဗ္ဗာန်ဆံပါတော့မယ်ဒါလာလျှောက်တာနော်ဒီကနေ့ညပဲဟိုနောက်ရက်မကူးတော့ဘူးဒီနေ့ညပဲနောက်ဆုံးပြိနိဗ္ဗာန်ဆံပါတော့မယ်တဲ့နတ္ထိဇာတိစရာဗျာတိမရဏိသမဟာမုနိအဇရံမရဏံပုရံကမိတ္တမိအသင်္ခတံရှင်တော်မြတ်ဖရာတဲ့အဲ့ဒီအငိမ့်တမှာ မွေးဖွားခြင်းဆိုတာလည်းမရှိဘူးအိုရတာဆိုတာလည်းမရှိဘူးနာခြင်းတရားဆိုတာလည်းမရှိဘူးသေခြင်းဆိုတာလည်းမရှိဘူးတီဟိုဘုန်းကြီးတွေတရားဟောတဲ့အခါတီဟိုဘာသာနဲ့ပြောတာလေဒီတိုင်းပဲပြောတာနော်မွေးဖွားခြင်းလည်းမရှိဘူးအိုခြင်းလည်းမရှိဘူးသေခြင်းလည်းမရှိဘူးနာခြင်းလည်းမရှိဘူးသေခြင်းလည်းမရှိဘူး အဇရာမရဏပုရံကမိတာမိအသင်္ခတံမအိုးလည်းမတို့မအိုးရဘူးမသေးလည်းမသေးရတဲ့အကြောင်းတရားတွေကဖန်တီးထားတာမဟုတ်တဲ့နိဗ္ဗာန်ပြည်ကို तू သွားပါတော့မယ်ဒါမြတ်စွာဘုရားကအဲ့လိုရှောက်လိုက်တာနော်အဲ့တော့အခုလိုရသောဒရာထေရီမဟာတက်တော်88နှစ်အရွယ်မှာ စဉ်းစားမိတဲ့နေ့မှာပဲပြိဋိဘံစာမှုမြတ်စွာဘုရားလာရောက်ခွင့်တောင်းတဲ့စကားနဲ့ဒီကနေ့ကိုဆုံးသက်ပြီးတော့နောက်ရက်တွေကျမှသူဆက်ပြီးတော့ဘာတွေလျှောက်တယ်ဆိုတာဆက်လက်နားထောင်ကြည့်အောင်တရားချက်ခင် သူတော်စင်ပြိဋ္ဌတ်ပေါင်းတို့တသောရထေရီပရဏကျမ်းမှာပြတ်ဆုထားတဲ့အတိုင်းယသောရထေရီမရဲ့နောက်ဆုံးနေ့ ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနာယူမှတ်သားကြရသဖြင့်တဝေကတရားဖြစ်ပွားပြီးမိမိတို့ယင်တဲ့နှလုံးထဲမှာကုသိုလ်စိတ်တွေတိုးပွားအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းအာ